3ခုမေးထားပါတယ်တရားတော်ရအတ္တဆိုတာမရှိပါဘူး ကျေသောဖြစ်ခဲ့လျင်မြင်သူကနိဗ္ဗာန်ကိုခံစားရပါသနည်း ซึ่งมันไม่ควรจะเยี่ยมไม่ตรงอ่ะนี่ต่อที่ละ မဟာကြီးဆရာတော်ဘုရားကြီးဒါကြီးကအဲဒီရည်ရည်ကျော်ရယဟန်ယဟန်လာရသည် ပြီးရမှုအဖမ်းရမှုအစဉ်တဆက်ရှိနေပါသည်တူပြီးတူပြီးတာဟဲ့ရေးတာအဲဒီတင်ပါလေပါရဟဲ့ ဒီရဟာရမေးလို့တော့ဘာကြည့်ကြည့်ဖြစ်တယ်။ဒီနေ့ဆောင်ဟုတ်တယ်။မေးဆုံးပြောတာ။ယုံကြည်တော့မဟုတ်လေ။ရဟန္တာများသည်တတောင်းတတ်တာမရှိဖြစ်နေပါဘူး။

ပြီးဆုံး၍တရားအဖို့နဲ့ပြီးဆုံး၍ဒီရတာကနိဗ္ဗာန်ကိုတွေးကြည့်အခါတော့အဲ့လိုကြိုးရထားတယ်သိမှုရှင်းပါရတာမပြန်လေးအောင်အဲ့ဒါပါတော့ပြန်လေးအောင်ဒါကျွန်တော်ဒီဆိုရင်နိဗ္ဗာန်ကိုတွေးပါသည် ဆုံးလို့ရှိလေးပါးတည်းရတော့ဒါသေးတယ်မှန်တွေးပါလေတော့ဘာတော့မှမထားပါဘူးတွေးပါကြည့်တွေးပါလေတော့မပါတော့ဘူးလေတရားအထုတ်ပြီးရင်းပါအဲဒီမှာဆုံးသွားတော့ဟောတာနဲ့သတ်လို့ရတယ်။ဒါဒီကတတိယတော့ဒီမှာအဲ့တော့အဲ့ဒီမှာမေခွန်းထုတ်တာကအဒီအစင်းကိုအဲ့ဒီအဲ့ဒီအစင်းကို ဆင်းအဆင်းကိုအဆင်း stage တွေပါအဆင်းကိုမခံစားပေးနဲ့အရာရာကိုအတိရဆိုမှတ်ပတ်ပြနေရပါလိမ့်လားအတိရဆိုတာ มายืนเนี่ยบาลีนะใช่ไหมล่ะบาลีลาล่ะเนี่ยบาลีเนี่ยบาลีลาที่นี่รู้เท่าไหร่ที่บริวารเยอะขึ้นแต่ว่าไม่ไม่ตรงอ่ะ တတိပဋ္ဌာန်နည်းလမ်းတစ်ခုတည်းအပြင်နိဗ္ဗာန်ကိုရောက်နိုင်ပြီ။ဒါနဲ့နိဗ္ဗာန်ကိုရောက်ပြီ။ဒီဒီဟုတ် ဒီကောင်ရောက်ကြည့်ဘူးသူကနီလာမနီလာပါဗျာဟင်နီလာပါဒီကနီလာတစ်ခုပြီးတာလေဒီမှာကိုရောက်နိုင်ကြောင်းဆက်နေတယ်လုံးရောက်တယ်ဘယ်လိုကျန်တဲ့ကြီးဘယ်လိုလဲမိလားမိလား ဖြစ်သည်ဟုသတိပဋ္ဌာန်သုတ္တတွင်ခေါ်ကြတာပါအဲ့လိုအိတ်ဥစ္စာတွေဘဝကြတဲ့မှာပြည့်စုံပါဘူးဒီလိုတက်ပြီးပြန်ပါလားဒီရောဒီရောဒီကျေကဖြစ်နေတယ်အခြား ဗုဒ္ဓဘာသာဝင်များဥပမာဇန်တန်တရီဇင်သိခဲ့လေအခြားဗုဒ္ဓဘာသာများဥပမာဘာသာဝင်များဥပမာဥပမာဇန်တန်တရီဇင်လို့ပြထားပါတယ် ပြောဟင်းတယ်ဆိုရေးရပါတယ်သင်စသည်ပဲသင်္ကားကြတယ်သင်အခြားအခြားသံဘာဝေမြတ်နိဗ္ဗာန်ကိုသံဘာဝေမြတ်ဒီပါနိဗ္ဗာန်ကိုကုမာရှင်စသည်ဒီပါဘာသာဝေမြတ်အဲ့ဒါတော့တယ်တခြားဘာသာဆိုတော့ဒီခရစ်စတန်တွေဘာလဲလဲဒီဆိုထားတယ်ဒီမှာလဲသံဃာဆိုတယ် 你忙不忙？你忙不忙？你忙不忙？你忙不忙？是吧？忙不忙？忙。因为今天，没事，他那个是白天没事啊，给是吧？ ဒုတိယမေကွန်းရှိတယ်မီလန်ကုစမီလန်မီလန်ဟိုကအမျိုးသားမီလန်မီလန်ဒီပါတော့ M I L A N เอเอ M I L A N Mira, te va a ver. Mira,တရားအထုတ်ရတယ်တန်လေးပါကြီးကြီးမီလေး 得，你話依家就係依話依啲呢呢啦，係啦，依話呢話。Nili, nili. Tengoklah. Doi. Nili siapa? a person. Not even level. Now there are a few years.

Uh, but it's very long because the shadow has to answer all these things, all these questions. Yeah. And within one and a half hour. And if a yogi has to write this long, he will not be doing his job.

တော့သူ့ကထားလိုက်သူ့ကပြောင်းသူကနောက်တစ်မှုကအခြေလေးပါပဲပြောတာတတိနဲ့ဦးနောက်ဆက်သွားမှုရှိပါသလား လေးရှူကသူကငါးခုတောင်မေးတာပါမေကုံငါးခုမေကုံငါးခုပါပထမမေကုံကဒီမှာယေရှုက နိကသမာဓိမှဝိပဿနာဇံကိုပို့ပေးတော့ပို့ပေးတော့ပို့ပေးတော့အချက်ပါအကြောင်းရညာကအပေ दूसरी बात नहीं है ವಿಪಾತನ್ನ ಜಾನ್ಗೆ अच्छा सौ နေ냐အကြဆုံးစိတ်တည်နိုင်ပါလိမ့်မယ်ဒီမှာနေ냐မှာအကြကြာဆုံးစိတ်တည်နေနိုင်ပါလိမ့်မယ်ဒီစံကအကြောင်းရင်းမှာလည်းဝိပဿနာဇာမေကနာပါ Guatemala. Vipassana ညာ Vipassana ဇာဒီ ကြောင်းအရာများအနက်ဟုတ်ကြပါရောဆိုပါတော့အဲလေရှုမှုရသက်ခြင်းများမှတ်တပါလေရှုရသက်တော်ခြင်းမှတ်တပါ ဘာအကြောင်းညာလဲဘာလို့ရှိပါတယ်ရှိပါသ နံပါတ်၄တရားအားထုတ်သူများအတွက်ယောဂီရတယ်ယောဂီရတယ်ဝိပဿနာဇာတိဉာဏ်ကြီးတို့အတုံးကြပါလို့လေ ဝိပဿနာသာဌာနမှုကျူညီမှုနဲ့ဌာနမှုပါရရှိပါသလဲ နောက်တော့ယောဂီအနေနဲ့ယောဂီယောဂီအနေဖြင့်ဝိပဿနာဉာဏ်နှင့်ဝိပဿနာဉာဏ်ဉာဏ်နှင့်သမထဉာဏ်ခံစားမှုဒီနေ့တို့ဒီနေ့ဒီနေ့တို့ခြားနာပါတယ် မေးခွန်းကပါရှိတယ်ခုနချမ်းသာကျက်ချမ်းသာကျက်နောက်နောက်တစ်ခုခံစားမှုပါခံစားမှုခံစားမှုချမ်းသာတယ်ဒီကဲဒီနေ့ရနေလို့ချမ်းသာပါဘူးဒီလိုကြည့်ပါလေဆိုဒီလိုပါလေနေလို့ချမ်းသာပါဘူးနောက်တူမေးတာက ရှင်ကြီးပါလေရှင်ကြီးလားနှစ်ပုဂ္ဂိုလ်ရှင်ကြီးရောလေ renate or renate renate is it renate ဒီကူရလို့ရတယ်ဒီရှင်းရလို့ရတယ်တရားမှတ်တယ်ပါရမယ်တရားနဲ့မပတ်တဲ့စိတ်ကူးရလို့ရတယ်လို့တရားထိုင်တယ်နဲ့ပတ်သက်ပြီးတော့မိထားတာပါ။ဒါနဲ့ပတ်သက်တာ။ဒါကဆက်လာလို့ရှိတယ်။ဒါ So uh, this will later, because not, not enough time today. There are altogether 15 questions here. So Siada will not have time to answer all of this today. And as usual, Siada will not entertain long questions. the first three questions from Reverend Korean Dhamma Nanda. First question, according to Dhamma, there is no I, Atta. Then who will be experiencing Nibbana? Second question, foundation of Vipassana, Mahaji Siara here says, our heart also continuously mindfulness, otherwise he feels discomfort. When there is ending of practice and nibbana, great happiness of bliss, even though we should mindfully noting everything without enjoying that state. Third question, Satipatthana Sutra. Only this is way to Nibbana. Then other Buddhism, for example Zen, tantrism, pure etc., and other religion cannot achieve nibbana. like to ask the question. Uddamananda, are you asking this question by reading the books? All of your uh, three uh, questions.တရားထိုင်တဲ့ကနိဗ္ဗာန်နဲ့ <clears throat> ပတ်သက်ပြီးတော့ဟိုဥစ္စာဆိုတံပြားဖြစ်တာလည်းရှိပါတယ်မိဘဆက်ပြီးဆက်ပြီးတော့ဒီမှာတရားတော်ရဆိုစာပေရလို့သိကြရစာပေလည်းဆိုသိကြရစာပေရအတ္တဆိုတာမရှိပါဘူးဆက်လေ့လာအတ္တမရှိဘာရှိတယ်လဲ So you are asking this from the Ma'a, there is no I Adda. So if you know that there is no Adda, you should study further. So instead of atta, what is there? What is there here is the reality, true nature. In true nature, there are things that arise and dissolve. There are things that do not dissolve also. Therefore, you should make further studies.

အတ္တဟာဘယ်လိုမျိုးရှိလဲဒါမျိုးရှင်းလို့ဒီလိုကြည့်ကြဒီဝါဒနဲ့ပရမအတ္တဒီမှာသဘာဝလည်းရှိတယ်ဒီဝါဒနဲ့ရှိတယ်တက်ပါလို့ရှိတယ်ဒါလည်းသဘောပေါက်တယ်အဲဒီဒီကံဘာဝတွေကိုယ်ရင်ကလည်းအတ္တမဟုတ်ဘူးသူတို့ကလည်းအတ္တမရှိဘူးအဲဒီလိုရှိရတယ် အဲ့ဒီလိုတော့သူစာပြေရတော့လားလို့ကျုံနိုင်ရတာရှိတယ်ဆိုရင်ကျုံနိုင်ကျုံချင်းစိတ်ကြည့်တာရှိတယ်ဆိုတော့ဒီလိုတော့ဒီသဘောပေါက်တယ်မရှိနေတဲ့ခါလည်းပဲရှိစရာမရှိတာပဲဒါပေမဲ့ဒါလေးပဲရှိတာဒါလည်းဒီလိုပေါက်တယ် This question can be answered in a clear manner to those who have completed their meditation practice. It will be little difficult to answer this question to those who are purely experienced in the text. But to answer this question, Seattle must begin by explaining how many kinds of atta

you know. Jiwa can be mean as soul, can mean as Ramada Atta is a supreme Atta, or we can call this the creator. Okay? Yeah. In Pali, we call it Mahaparama. So, Instead of having this jiva, there is only the phenomena of namarupa. In namarupa itself also there is no jiva. Do you understand this from the text so far? Okay. ဘယ်လိုလုပ်ကြည့်ဆိုင်ရလဲအများဆက်ဆက်ဆိုင်ဆက်ဆက်ဆိုင်ရကလည်းသာလို့ရှိတယ်ဒါတော့ဒီလိုဖြစ်တဲ့မှာလည်းဒီလိုမှတ်တော့ခုနဇီဝအတ္တလေးကဆိုင်ချတာလို့ဒီလိုမှာအဲဒီကအတ္တအဆုံးပါကတော့ဒီလိုဖြစ်တဲ့လည်းဒီလိုရှိလို့ရှိတယ်ဆိုင်ရတဲ့စိတ်ဆိုးကိုနားချင်း ဆိုင်ရရင်မရှိဘူးအောက်ကိုမြည်ကြတယ်ဆိုင်ရဒါလို့ရှိတယ်တကယ်မရှိတော့ဘူးဒီလိုဖြစ်နေတာလည်းဒီလိုရှိတယ်ရှိတယ်ဒီကအတ္တမရှိဘူးဒီကအတ္တမရှိဘူးလည်းလည်းမျိုးကလည်းဆိုင်ရကာလမှာသင်္ချာတယ်လည်းလည်းဒီလိုဒီလိုကိုယ်ကလည်းအတ္တမဟုတ်ဘူးဆိုတာလည်းဒီလိုသဘောပေါက်တယ်ကာတိယသဘောပေါက်တယ်လည်းရောက်ပါဘူး ဘုရားကတရားတော်အရာဆိုတော့ကိုလိုအရာလားသာတိအရာလားဆိုတော့မရှိဘူးအဲ့ဒီအစလောက်ကြည့်ရတော့ဒါလည်းလည်းကိုယ်ကိုသာဘာသာဘာသာရှိဘူးသို့တော့အဲ့ဒီနာလည်းရုပ်ကိုအကြောင်းနာလည်းအကြောင်းကိုအကြောင်းကိုဖြစ်ကလေးလေးကိုဆံရတယ်ဒါတော့ဆံရည်လူကပဲဆံရည်ဒီလိုမျိုးပဲ ဒီဘက်ကမြတ်ဒီဘက်ဒီဘက်ကမြတ်ကြီးဒီတော့အဲဒီကဘယ်မှာလဲဒီညာဟုယောဂဟုအဒီဘက်ကတည်းကဆက်အဲဒီအဲ့ဒါကတော့ဒီမှာဆိုင်ကလေးရှိရှိနေတာအချမ်းကြောင့်အဲဒီအစစ်စစ်ကိုတရားကြီးအဝိဇ္ဇာ သူ့ကြောင့်လည်းသူ့ကိုကျေးဇူးနေလို့ရှိနေတယ်။အရေးရှိတယ်ဗျာဗျာ။ဒီမှာကြီးအရေးရှိတယ်ဗျာဗျာ။အဲဒါလည်းပဲအကြောင်းကိုကျေးဝဲဆိုအကြောင်းလည်းကိုကျေးတယ်။အရေးရှိတယ်ဗျာ။အဲဒီနဲ့သူ့ကိုကျေးဇူးရောက်ရှိနေတယ်အရေးရှိတယ်။အဲဒါပရမအတ္တအရေးရှိတယ်။ ဒါအကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့ပြန်လာတယ်။အဲဒါသတိရအတ္တလို့ရှိတယ်။ယခုအရာအတ္တလို့ရှိတယ်ဆိုလို့ဒါဒီသတိရဟိုဟိုရဲ့လိုက်မှတ်ဖြစ်တယ်။ဒီစေတနာကိုသိတာ။ဒါရင်ကိုယ်ရဲ့ဒီအတ္တဒီစင်။ဒါကြောင့်ကျင့် သူ့ကြောင့်လည်းသူကြည့်တယ်အဲဖြစ်တာကိုသူ့လိုကြည့်လို့ပရမတ်ဆက်ဖြစ်တယ်အဲ့ဒီလိုမျိုးလုံးဝပြည့်စုံတာသတ်တာဖြစ်တယ် Well, so you may know from the book that these things are happening because of the cause and effect factor. And you may also pick out from the book that when you are practicing meditation, there is a noting mind and an object only. But to know it in a practical manner, you have to practice meditation. For example, only when you practice meditation. Say, for example, when you are sitting, going to sit down now, first you will come to know there is an intention to sit. This, is the nama factor, followed by rupa factor, that is a processing of sitting down, stage by stage, slowly. If you do not practice meditation, you may think the other way. There is atta asking you, commanding you to sit down so that you sit down. That is command. But when you practice meditation, as Sarah said before, you will come to know the intention to sit, followed by the process of sitting down stage by stage. And then only you will come to know that there is only Nama and Rupa. And also you will come to know the cause and effect factor. The cause here is your intention to sit down. The effect is the process of sitting. So only when you practice meditation only when you experience this phenomena, you will realize that there is no jiva atta giving you command to sit down. Okay? <clears throat> and <clears throat> to know this, to have this experience, it will not do by reading the books. You must practice yourself. Now, if you do not practice and if you do not experience this cause and effect factor, you will have doubt. You will think that there is a creator who is giving you the command to sit down. Then what will happen is you will have the wrong view. You will have the wrong attitude. Because if you accept this phenomena of creator, you will not know the difference between cause and effect factor, and you will not know the uh, namaruma phenomena while you are doing the sitting uh, process. So only when you come to know the cause and effect factor distinctly, the Paramatta, the supreme creator, the concept of the supreme commander will go away from you. Then you have to experience this yourself. Now, how to do it? You have to note all the objects that arise. Then only you will come to know the uh, cause and effect factor you will come to know the Namarupa phenomena, then you will realize that there is no jiva at all. Only when one becomes sotapanna, this uh, parama jiva will go away. အဲ့ဒီပိုင်းရောက်လို့ရှိရင်တော့ဒီလေးလုံးနဲ့လေးလုံးကိုရောက်အောင်ဖြစ်တယ်။ဒါအဲ့ဒီပိုင်းကိုရောက်ပြီးတော့ so when you have become a Sotapanna, you don't have to ask this question anymore. Since one has not become a Sotapanna, this kind of question will arise. So the uh, one who is asking the question. is asked this question because he doesn't know the distinction between Nama Rupa and he doesn't know the cause and effect factor. So therefore, it can be derived that this question is asked from reading the books. you hearing uh, ပြုလုပ်တတ်တဲ့သဘောလေးရှိတယ်။အလိုတိုင်းစီမံခန့်ခွဲတတ်တဲ့အတ္တဆိုတာကိုရှိတယ်။ဒါတော့အာရုံခံစားတတ်တဲ့ဝိဒ္ဓအတ္တဆိုတာကိုရှိတယ်။အမြဲတမ်းခန္ဓာရင်မှာတည်ရှိနေတဲ့အတ္တတွေပါရှိတယ်။အနန္တရဲ့သဘောတာရှိတယ်ဆိုတော့ဒီလိုပြောရရင်တော့ပြတ်တာ။အဲဒါစာရကျင့် ဆိုတော့လက်ပြနေတဲ့ဟာတော့အဇတ်တက်ကိုရှိဘူးဆိုတော့ဘာဖြစ်တယ်အကျိုးဆုံးကိုဖြည့်ခံစားခြင်းသဘောနဲ့ရှိတယ်။ဒါကလည်းသဘောတက်တယ်ဘောတက်တယ်ဆိုလို့ရှိရင်အတ္တကိုပြုလို့ရှိတယ်။အဲဒီသဘောတက်တဲ့မှာလည်းအတ္တကိုပြုတဲ့အကျိုးကြောင့်ခံစားရတယ်။ခံစားရတယ်။ဒါပဲ ဆက်လို့တာဆိုပါတယ်။ဘုရားဆိုဘုရားတိုင်ဆိုင်နေတဲ့စိတ်စဉ်တိုင်းဆိုရဘုရားကအဲဒီကိုဆန်ပြီးပြောတာ။ဆန်ကြတယ်ဆန်ရောင်းလို့ဆန်နေတာ။ဆန်လို့ဆန်လာလို့နောက်ဒီအကြောင်းရှိတယ်။အဲဒီအကြောင်းလေးကိုဆန်နေတဲ့စိတ်ကိုဆန်နေတဲ့စိတ်ကဆန်နေတဲ့ ခုနကသုံးလို့ဆိုပြီးတော့သုံးလို့ဖြစ်စေလို့ဒါကဒီမှာပြန်ဆက်ရတာသုံးလို့ဖြစ်စေတော့တဲ့ဒီမှာသံဃာတက်တဲ့တော့ဒီကမှာလည်းဒီတိုင်းဒီကနေ့ဖြစ်နေတဲ့အခါမှာသံဃာတက်သူတတ်တော်ဆိုတာမရှိအတ္တဆိုတာမရှိရှိတာပါလေသံဃာရှင်ကဒီမှာဆိုတာလည်းပဲဟုတ်လား So we can see that everything we do is because of Namarupa phenomenon. There is nobody who is directing you to do this, to do that. And there is <clears throat> no atta who can have the feeling or experience. And Buddha said like this, there is no person in the world who is experiencing or who is having a feeling. Now when you experience, when you encounter an unpleasant feeling, this feeling is only a phenomenon. Therefore, it can be said that there is no atta who is experiencing the phenomenon. There is, there is only experience. There is no animal, there is no creature who experiences. There is uh, only the phenomena of experience. For example, when you sit down, it is not because of a jiva who is commanding you to sit down. Why do you want to sit down? There are certain causes. You may want to sit down of your own you may get tired. That is why you want to sit down. And after you want to sit down, there is intention to sit down, followed by the process of sitting. These are all connected in the manner of cause and effect factor. Therefore, no, there is nobody who is managing, who is commanding you to sit down. Now even in the science, it is like that. There is no person, no creature who will experience the nama, uh, nama rupa phenomena. There is only the experience. Nibbana also, nobody experiences Nibbana. There is a phenomena only, phenomena of extinction. ကြီးကမှလည်းပဲခုရုပ်ရှင်ရဲ့အစာလေးတွေကသူ့ရဲ့အစာလေးကိုကြားကြကြားတာဟာလည်းဘောကိုကြားပြီးတယ်အဲတာရတဲ့အစာလေးကိုဆိုတော့ခံစားလို့မတာရတဲ့အစာကိုခံစားလို့ခံစားလို့ကောင်းစုခံစားလို့နားရမှာအစာနဲ့စိတ်နဲ့ပုံလို့ကောင်းခံစားလို့ခံစားလို့ဒါ တန်ကြားတာရဲ့ဓာတ်မှာတန်နဲ့ဆုံးပြီးတဲ့သဘောတန်ကြားတဲ့သဘောဒါကတန်ကြားတဲ့သဘောတန်ကြားတဲ့တန်ကြားတဲ့သဘောဟိုကအတန်လှိုင်းကဓာတ်ခံရဓာတ်တက်ဓာတ်အစ်တဲ့ဒီမှာလာပြီးစိတ်ဆိုင်ပေါ်ကြားနေတဲ့သဘောကိုခံရလို့ဒီလိုသတ်တယ် 결과를 explain it another way, you will be hearing the sound. Somebody is hammering outside. Now, <coughs> the hearing is phenomena of nama. Now, this sound may be pleasant or unpleasant. So if the sound is pleasant, you will experience a pleasant uh, feeling. If it is an unpleasant sound, you will experience an unpleasant feeling. But there is no one who is experiencing this phenomena. There is no creature, creature who is experiencing this phenomena. Now you are hearing the sound because of the sound wave that comes to your ear. Then you hear something else. Therefore, it can be said that there is no atta. There is no creature who is experiencing the sound. Sound in a sense of

ကြာကြာတယ်ဒီလိုမျိုးနဲ့ပါပြီးတော့ဖြေးတယ်တာပြီးဆက်တယ်အဲ့ဒါကိုတော့ဒီလိုဆိုဒီကိကဘုရားရမ်းပါဆံရမ်းနဲ့ပေါ်ပြီးရှိရတယ်ရှိရတယ်ဒီလိုတော့ခန္ဓာလည်းပါတယ်အတိတ်လည်းပါတယ်ခန္ဓာလည်းတိုက်တယ်ဒီကလေးကိုပြောတာဒီလိုဖြစ် ကြောင်းကျူးပြီးတယ်ဖြစ်ပေါ်လာတဲ့သဘောဖြစ်တယ်။ဒီမှာအခြားဤပြဖြစ်အောင်ပြုပြီးအလိုလိုက်ဖြစ်ပြီးအတ္တရှိတယ်။သတ္တဝါတွေပေါက်တယ်ဖြစ်တယ်။သက္ကတ္တပိယသက္ကတ္တအတ္တပရမေရှိကြားခြင်းရှိခြင်းခံစားခြင်းဒီလိုအတ္တရှိတယ် at the moment of hearing, there are three kinds of elements. The reception, the attack, and the opening up. And reception here means our ear. It receives uh, the sound. The attack means the sound wave that is coming to the ear. So there is another element called opening up this is what you hear. Uh, it's it's like a match. It's, for example, you strike a match. There is a reception and a stick that is attacking. When you have to